ဝတ်သုံးပါးအကြောင်းပြောခဲ့ပါတယ်။များနားလည်အောင်ဆိုပြီးတော့အရာသုံးစကားနဲ့ပဲဘုရားရှင်းပြခဲ့ပါတယ်။စာရွေးလောက်တယ်မဟုတ်ဘဲနဲ့လူတွေမှာဖြစ်နေတဲ့လက်တွေ့ပေါ့ဒီအကြောင်းအရာလေးတွေနဲ့စပ်ပြီးတော့လည်းပဲပြောခဲ့ပါတယ်။ဒီနေ့တော့အဲ့ဒီဝတ်သုံးပါး ဘာဖြစ်လို့လဲရသလဲဆိုတာဆက်လက်ပြီးတော့ရှင်းပါမယ်ကိုယ်တည်းကဒီခုလောလောဆယ်ဖြစ်နေတဲ့ဥပကဝေရဲ့ဥပကဝေထဲမှာအကျုံးဝင်တဲ့အကျိုးဆက်ယုံနာတရားတွေပေါ့။တဝါ၆ပါးကဖြစ်ဖြစ်သွားတဲ့ယုံနာတရားတွေသူတို့ဖြစ်ထဲမှာ လိုက်ပြီးတော့မရှိလို့ရှိရင် မသိပါဘူးတတိမထားလို့ရှိရင်လည်းမသိပါဘူးအဲဒီမသိမှုကစပြီးတော့အဝိဇ္ဇာခေါ်တဲ့ကိလေသာဝကစပြီးတော့ဖြစ်တော့တာပဲမသိတယ်ဆိုတာကယုံနာရဲ့သဘာဝကြီးမသိတာကြောင်ကျိုးဆက်ပုံတွေမသိတာသူတို့ရဲ့အစဉ်အရာတွေပေါ့လေအစဉ်အစဉ်ဆင်ဆင်မသိတာအဲဒါအဝိဇ္ဇာစပြီးတော့ကိလေသာဝက စဖြစ်ပါပြီ။အဲဒီလိုဒွါ6ပါးကဖြစ်သွားတဲ့ဒုက္ခသစ္စာထိုက်တဲ့တရားတွေကိုမှန်တိုင်းမသိတော့အဲဒါဒီအကောင့်ထင်ပြီးတော့သာလောမှုတဏှာပေါ်တော့တာပဲ။ဆွဲလမ်းမှုဥပါဒံလည်းပေါ်တော့တာပဲ။တာယာဆွဲလမ်းတာရှိတယ်ဥပါဒံအဲထင်မှပြီးတော့ဆွဲလမ်းတာလည်းရှိတယ်။အဲဒီမှာရှိနေတာဝတ်တည်စုံသွားပါပြီ။ဒီတော့ဒုက္ခသစ္စာထိုက်တဲ့တရားမှန်တိုင်းမသိတော့ ဒုက္ခဖြစ်ခြင်းအကြောင်းသမုဒိယတစ္ဆာတာယာမှုပေါ့တာယာဆွဲလာမှုဒီမှာပေါ်လာတာအဝိဇ္ဇာလည်းပဲတဏှာရဲ့အချမ်းရာအနေနဲ့ပေါ့လေအကြောင်းတရားကြီးဒီမှာပယ်ပြီးသားမဖြစ်တော့ဘူးသူကဖြစ်လာတာပဲဒီတော့ဒုက္ခတစ္ဆာပိုင်းခြားမသိရင်သမုဒိယတစ္ဆာလည်းပဲပယ်တဲ့အနေနဲ့ပေါ့လေမသိတော့ဘူးဒုက္ခတစ္ဆာလည်းမသိဒုတိယတစ္ဆာလည်းမပယ်ဘူးဆိုတော့ဒီခိုက်တာမှာ ဝိဇ္ဇအဝိဇ္ဇတနာဥပါဒံပေါ့လေကိလေသာမချုပ်ကိလေသာတွေဖြစ်နေတယ်ဆိုတော့ကိလေသာတွေမချုပ်ဘူးပေါ့ဒီရင်ကនិရောဓအဲ့ဒါကိုလည်းပဲဆက်မှုကိစ္စမပြီးစီးတော့ဘူးအဲ့ဒီခိုက်တာမှာဖြစ်နေတဲ့စိတ်ဟာလည်းပဲအကုသိုလ်စိတ်တွေပဲအကုသိုလ်စိတ်တွေဆိုတော့ဒီအကုသိုလ်စိတ်ထဲမှာဥပဘကမဲ့ခေါ်တဲ့ဥပဘကမဲ့ခင်ခေါ်တဲ့ ရှေ့ပြေးမဲ့ခင်ထိုက်တဲ့တရားတွေလည်းပါမတော်ဘူး။တိလမဲ့ခင်လည်းမပါဘူး၊သမာဓိမဲ့ခင်လည်းမပါဘူး၊ပညာမဲ့ခင်လည်းမပါဘူး။တိလတွေပြည့်နေပြီဆိုရင်တော့တိလမဲ့ခင်မပါဘူးပေါ့။အကျဉ်းတန်းဆုံးခိတိတာတွေဖြစ်သွားပြီ။စိတ်တည်ငြိမ်မထိဘူးဆိုလို့ရှိရင်ဝိရိယတတိသမာဓိသမာဓိမဲ့ခင်မပါဘူး။လကားပဲစိတ်တွေလေးနေတာ။အောင်လည်းမသိနဲ့ချိန်လာမကြိုက်ဘူးဆိုရင်မသိတော့ သမာဓိကပမခင်နဲ့သမာဓိတိမဲ့ခင်ဒါလည်းမပါဘူးမဲ့ခင်၈ပါးပရိယမရဲ့ရှည်ပြီးပေါ်ဒီပုဗ္ဗဘကမဲ့ခေါ်တဲ့ဥပဒနာမဲ့ဒီလည်းပါမသွားဘူးပါမသွားတော့အဲ့ဒါကြီးလည်းပဲပွားတဲ့တရားတွေလည်းပဲပွားပွားခြင်းကိစ္စမပြီးမြောက်အဲ့လိုရှင်းတယ်အဲ့ဒီဒီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်နေမိရဲ့တဏ္ဍာမှာဖြစ်ပွားစီပါမှ ခုနအကျမ်းအလအနုဖြစ်တဲ့ကိလေသာဝတ်တွေပြတ်မှာပါအကျင့်တရားကမဂ္ဂင်7ပါးအကျင့်တရားကမရှိတော့ဒီကိလေသာတွေပဲပြတ်နေမလဲကိလေသာတွေစက်နေတာကိုဆက်နေတာပေါ့ရှင်းပိုင်းမှာဒွါး၆ဝါဖြစ်ပြနေတဲ့ယုံနာတရားတွေနဲ့စပ်ပြီးတော့မဂ္ဂင်7ပါးအကျင့်တရားမပွားဘူးဆိုရင်ဝိပဿနာဉာဏ်လည်းပဲအခြေခံစပြီးတော့အစဉ်စဉ်စစ်စစ် မဖြစ်ပါဘူးမရင့်ပါဘူးမပြည့်စုံပါဘူးမပြည့်စုံဘူးဆိုလို့ရှိရင်ကိလေသာတွေကိုအပြတ်ရှင်းနိုင်တဲ့အရိယာမဲ့ဆိုတာပေါ့အစဉ်စဉ်စဉ်စဉ်ကိလေသာတွေအပြတ်ရှင်းနိုင်တဲ့အရိယာမဲ့သတ္တပတိမဲ့ငရမ်းမဲ့အနာဂမ်းမဲ့အရဟတမဲ့အဲ့ဒါလည်းမပေါ်ပါဘူးမပေါ်ဘူးဆိုလို့ရှိရင်တော့ဒီကိလေသာတွေဟာလောလောဆယ်စိတ်ထဲမဖြစ်တောင်မှမကျွလွန်တော့မှမြို့အနေနဲ့ကိတ်နေတဲ့အနုတ္တိယကိလေသာတွေကတော့ နိတိယကိလေသာဓာတ်တွေကတော့မကုန်ပါဘူးအဲလိုမှန်တိုင်းမသိမှုမသိမှုမသိမှုတွေဟာအထက်ထနေတာပဲအဲဒါမောဟပတ္တလလို့ခေါ်တယ်မသိမှုတွေကအထက်ထဖြစ်တယ်လို့ထို့အတူတောင်းတတာယာမှုတွေဆွဲလမ်းမှုတွေကလည်းပဲအထက်ထဖြစ်တော့တာပဲမြုဒအနေနဲ့ပေါ့အဝိဇ္ဇာတဏှာတအနေနဲ့ဘဝစစ်စစ်ကပါလာတာကြီး အဲ့ဒါတွေကအဲဥပဒနာညာမဖြစ်သေးရင်အာမနေဘူးမညာမဖြစ်သေးရင်အာမနေဘူးပပပပနေတာအဲ့ဒါတွေအဲ့တော့ကိလေသာဝတ်ဖြစ်လို့ရှိရင်သူ့အကြောင်းပြုပြီးတော့ကာမကိုလည်းပဲဖြစ်တော့တာပဲကာမကိုဖြစ်လို့ရှိရင်ဝိပါကကိုလည်းပဲဖြစ်တော့တာပဲဝိပါကကိုဖြစ်လို့ရှိရင်ဘဝဆိုတာလေးရရထားတော့ငါပဲဆိုတဲ့အစွဲလေးတွေကဝင်ပြီးတော့ တဖန်ကိလေသာဥဒိထပ်ဖြစ်ပြန်တယ်ကိလေသာဥမှာတစ်ခါကာမဥထပ်ဖြစ်ပြန်တယ်ကာမဥကနေရောဥပါကကိုဖြတ်ထပ်ဖြစ်ပြန်တယ်ဒီနည်းနဲ့ပဲမပြတ်မလဖြာလပတ်လဲပြီးတော့နေတာကိုပါဠိလိုဝတ္တခေါ်တာပဲဥပံကာဆွေးနှိပ်ထားတဲ့ခါကျတော့လဲနေတယ်လို့ပေါ့လေမရတော့ဘူးလဲနေတယ်လို့အဲဒီလိုပါပဲပုံစံကိုထုတ်ပြရမယ်ဆိုလို့ရှိရင်ဆွေးကြပါစို့ တာယာချွေးတဲ့အတန်လေးနားထောင်နေတဲ့အခါအဲဒီကိတ္တမှာထင်ရှားတဲ့ခန္ဓာဖြစ်တဲ့နာကိုလည်းပဲမသိဘူးနာရုပ်ကိုလည်းမသိဘူးအတိုက်တဖြစ်တဲ့အတန်ရုပ်ကိုလည်းပဲမသိဘူးကြားသိတဲ့သဘောလေးကိုလည်းပဲမသိဘူးတမနစ်အဲ့ဒီပေါ်မှာစက်ပြီးတော့အမှတ်မပါပဲနဲ့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 5မိနစ်ဆိုလို့ရှိရင်အချိန်ပေါင်း300တနာရီသာနားထောင်နေလို့ရှိရင်အချိန်ပေါင်း3600ပဲတော့အဲ့ဒါလောက်များနေတယ်လဲဆိုတာတွေ့ကြည့်ပေါ့အဲ့ဒီကြားတဲ့ခိုက်တံမှာထင်ရှားတဲ့ခန္ဓာတိုက်တာပွင့်တာဟာဒုက္ခတိစ္ဆာကြီးပဲအဲ့ဒီဒုက္ခတိစ္ဆာလည်းမသိဘူးမသိတော့ကြားမှုနဲ့စပြီးတော့အကောင့်ထင်ပြီးတော့ตายရမှုသမုဒိယတိစ္ဆာလည်းပဲမငြိမ်းဘူးမပယ်ဘူးဒီခိုက်တံမှာ ကိလေသာကိုလည်းပဲမပြတ်ဘူးပြီးတော့ဘက်ကင်ရှိပါအကျင့်တရားလည်းပဲပွားပြီးသားမဖြစ်ဘူးတိတိနဲ့တရားတွေပြီးဖို့ပေတဲ့နဲ့တရားတွေပဲဖို့စိုက်တဲ့နဲ့တရားတွေစိုက်ဖို့ပွားတဲ့နဲ့တရားတွေပွားဖို့ဆိုတာဘာမှမရှိဘူးဒီခိုက်တာအဲ့ဒါတိစ္ဆာလေးပါးကိုမသိတာလို့ခေါ်ပါတယ်ပြီးတော့ဒီကိလေသာတွေပွားရှိနေတာဟာခုန နားထောင်လို့ကောင်းတဲ့အရာပါပေါ့ကာမဂုဏ်ချမ်းသာခေါ်တယ်အဲဒီကာမဂုဏ်ချမ်းသာလေးကနေပြီးတော့ပွားကြည့်နေတာပဲကြံတဲ့မြင်မှုနားမှုစားမှုထိမှုအဲဒါတွေလည်းပဲကြားမှုနဲ့စပြီးတော့နှီးနှီးပြီးတော့ကြည့်ဖို့ပါပဲဒီနေရာမှာပို့ပြီးတော့ထင်ရှားအောင်ဆိုပြီးတော့ဥပမာနာဥပမေးရလေးနဲ့ရှင်းပြီးတော့ပြောပြရစီ ကဘာမြေကြီးပေါ်မှာပေါက်နေတဲ့တစ်ပင်အမျိုးမျိုးအမျိုးမျိုးနဲ့တတ္တဝါတို့ရှင်းကြည့်ပါအဲဒီပေါက်နေတဲ့တစ်ပင်တွေကတစ်ပင်တစ်ပင်နဲ့တတ္တဝါတူဦးတယောက်ရှင်းကြည့်ပါတစ်ပင်လုံးပြန့်နှံ့နေတဲ့အစုအစည်းတက်ပေါ်တယ်အဲဒီအစုအစည်းတက်နဲ့ကိလေသာကိုရှင်းကြည့်ပါတစ်ပင်ရဲ့အစုအစည်းတက်ကြောင့် အတိအသန္တဖြစ်လာပုံနဲ့ကိလေသာဝတ်ကြောင့်ဘုကိလေသာအဝတ်ကိုအမိပြုပြီးတော့ကောင်းကံဆိုးကံကာမဝတ္တိဖြစ်လာပုံရှင်းကြည့်ပါအဲ့ဒီအတိသန္တကြောင့်နောက်ထအပင်တစ်ဖြစ်လာကုန်တဲ့ဝိပါကကိုအရှင်ကြည့်ပါအဲ့ဒီတပင်လုံးမှာပြန့်နှံ့နေတဲ့အဆူစီးတတ်တွေကိုမြေဥရုရေဥရု အလင်းရောင်စသည်တို့ကပွားရှိစေပုံနဲ့ကာမဂုဏ်ချမ်းသာကကိလေသာအဆူရှိတတ်တယ်ကိုပွားရှိပုံရှင်ကြည့်ပါဒီတော့မြေဥရုရေဥရုအဲ့ဒီဥရုတွေကြောင့်တစ်ပင်ဟာအဆူရှိတတ်တယ်ပွားရှိနေရင်ဒီမှာပဲဒီလိုရှိရင်အစီရနေတော့အပင်တစ်ဖြစ်မှာပဲ င်သစ်ဖြစ်လာလို့ရှိရင်အဲ့ဒီပင်သစ်မှာအဆူသီးဓာတ်တွေကပါလာပြန်ပြီတဖြည်းဖြည်းအဲ့ဒီသစ်ပင်ကကြီးထွားပြီးတော့တခါတီးမှာပဲတီးလို့ရှိရင်ဆီနေရပြီးအဲ့ဒီကအပင်တွေဖြစ်မှာပဲအပင်တွေဒီလိုနည်းနဲ့ပဲသစ်ပင်ဟာအဆက်မပြတ်ဖြစ်နေတယ်လို့လည်းခုနကိဋ္တာကမ္မဥပါကပေါ့တဝါ၆ပါးကဖြစ်ပြနေတဲ့ကာမဂုဏ်ချမ်းသာလေးတွေကနေပြီးတော့ကိဋ္တာကိုပွားရှိဖို့ ကိလေသာဝေကြောင့်ကာမကိလေသာဝေအကြောင်းပြုပြီးတော့ကာမဝေဖြစ်ပုံကာမဝေကြောင့်ဥပါကဝေဖြစ်ပုံဥပါကဝေတဲကကိလေသာအစူစီတတ္တိယအနုတ္တယအနေနဲ့ကပ်ပါသွားပြီ။နောက်ပိပိတတာအစူစီတတ္တိဖြစ်ပုံဆိုတာဒီနည်းနဲ့ပဲခြားလဘလင်းနေကုန်ကြည့်ပေါ့။တရားကိုရည်ရည်ရည်ပြီးတော့ဗုဒ္ဓကိုယ်တိုင်ကဝန်ခံပြီးတော့ဟောကြားထားတဲ့အချက်ရှိပါတယ်။ဟောကြားထားတဲ့ဟောကြားပုံကတော့ စေတုဏဘိက္ခွေအရိယစัจ jana အနနိဝောဓအပတိဝေဒာဧဝမိတံအဓိကမတ္တနာတန္တဝိတံတန္တရိတံမမစေဝတုမကံစားရဘိက္ခုတို့သစ္စာ၄ပါးတရားကိုဝိပဿနာဉာဏ်နဲ့လျော်စွာမသိခြင်းကြောင့်၎င်းမဲ့ဉာဏ်ဖြင့်ပွင့်လင်းစွာမသိခြင်းကြောင့်၎င်းတလျောက်ဒီလောက်ရှိလျားတဲ့ တန်တရားစက်ဝိုင်းကြီးကိုငါဖရာတော်တင်ချေသားတို့မှာတင်ချေသားတို့ပါလဲလဲရပြီတဲ့ကိုခံပြီးတော့ဟောကြားထားပါတယ်ဒီတော့ဒီစကားကိုပောက်ချက်ချလိုက်လို့ရှိရင်မဂ္ဂင်7ပါးအကျင့်တရားမပွားများလို့ဝိပဿနာမဂ္ဂင်အရိယမဂ္ဂင်မပွားလို့ကိုယ်သုံးပါးတတ်တယ်ဆိုတာဒီမှာသွားပြီးတော့ပောက်ချက်ချပါတယ်ဒါကြောင့် ရှစ်ချမဲ့ကမပွားလေဝတ်စဉ်အမြဲစားဆိုတော့မြတ်စွာဘုရားဒီတိုင်းဟောပါတယ်ဝတ္တုမစပ်ပုံတော့ပြောပြီးပါပြီအဲဒီဝတ္တုမပြတ်ပုံဆက်ပြီးတော့ပြောပါမယ်ဆိုကြပါစို့ပြစ်ပင်တပင်နောက်ထပ်မျိုးမဆက်စီခြင်းဘူးဆိုရင်အဲဒီပြစ်ပင်မှာရှိနေတဲ့အဆူအစီးတတ်တွေကိုတဖြည်းဖြည်းချက်၆ခါအောင်လုပ်ဖို့ပဲအဆူအစီးတတ်တွေ ပြတ်အောင်လုပ်ဖို့ပဲလိုပါတယ်အဲဒါကတော့တစ်ပင်တတ်တည်ရဲ့လှုပ်ဆောင်ချက်အယောဂပေါ်မှာတည်နေပါတယ်အဲတော့တစ်ပင်တတ်တဲ့နည်းတွေကတော့အမျိုးမျိုးရှိပါတယ်ဘယ်နည်းနဲ့ဖြစ်ဖြစ်နီးမှလမ်းမှပေါ့လေအဲတတ်တယ်ဆိုတာအစုစည်းတတ်ပြအောင်လုပ်လိုက်တာပါပဲအစုစည်းတတ်ပြရင်သူစည်းတတ်ပြအောင်လုပ်လို့ရှိရင်ရည်စည်းရည်စည်းနဲ့လွတ်အောင်လုပ်ရတာပါပဲ မြေကြီးနဲ့ဆက်သွယ်မရှိဘူးရေကြီးနဲ့ဆက်သွယ်မရှိဘူးမြေဥဒုရေဥဒုကလွတ်သွားရင်ဒီသစ်ပင်ဟာအဆူစီးတတ်တွေဆက်ပြီးတော့မရတော့ဘူးငါကရှိနေနေတဲ့အဆူစီးတတ်တွေလည်းတစ်ဖြည်းဖြည်းခြောက်ခန့်သွားတော့မှာပဲခြောက်ခန့်သွားရင်ဒီသစ်ပင်ဟာအတိမတိနိုင်တော့ဘူးအတိမတိဘူးဆိုလို့ရှိရင်နောက်ထပ်အပင်သစ်လည်းပဲမဆက်နိုင်တော့ဘူးဒီနည်းနဲ့ပဲဒီသစ်ပင်ဟာအဆက်ပြတ်သွားဖို့ရှိတော့တာပဲ ဒါလိုပဲယုံနာဘဝဆင်းရဲတွေအထူးအပြင်ကကိလေသာကာမဥပါကကိုခေါ်တဲ့ဆင်းရဲတွေပြတ်စေခြင်းရဲ့ဘာကနေစပ်ဖြတ်မလဲဆိုတာဘုန်းကြီးတို့ပြိတ္တာစဉ်းစားကြည့်ကြမှာဖြေလို့လို့ရှိရင်လည်းဖြေကြသားမှာပြိတ္တာစီကအဖြေလေးဘုန်းကြီးလိုချင်ပါလားကိလေသာအဆိုးစီးတတ်တွေဟာကာမဂုဏ်ချမ်းသာတွေကပွားရှိနေတယ်ဆိုတာတော့ဘုန်းကြီးကတော့လမ်းလေးဖော်ပြထားပါတယ် ဘုရားဝန်တာခြင်းလို့ပါဖြေဖို့ပြိတ္တစီကအဖြေရတော့ဘုရားဝန်တာခြင်းလို့ပါပြိတ္တကဖြေတော့ဘုန်းကြီးဆက်ပြီးတော့ဖြေဖို့မလိုတော့ဘူးလေဘုန်းကြီးတက်တာပါတာပေါ့အဖြေပါဓမ္မမိသားစုစိတ်ဓာတ်နဲ့အပြည့်ဝထားပြီးတော့ဖြေပါဘာမှအာနာစရာမရှိပါဘူးဖြေဘူးလားမပြေလို့ရှိရင်ဘုန်းကြီးဒီနေ့မပြေဘူး။တမန်ကြမှာဆက်ပြေမယ်။ကဲဒီနေ့တနင်္လာနေ့လည်းပြေတော့မယ်တော်ကြပါတော့။ Well, since nobody's going to answer. ။အဲတော့ဒီနေ့မဂ္ဂင်7ပါးအကျင့်တရားမပွားရင်ဝတ်သုံးမှာတတ်တယ်ဆိုတာပေါ့လေ။အဲ့ဒီစကားကြီးကရှင်းနေပြီလေ။အဲတော့ဒီနေ့တိတိတာစပ်ပုံ လောက်တာပြောပြီးတော့အခုကိရိတာပြတ်တဲ့ဤသတိပဋ္ဌာန်လမ်းကြောင်းကိုကြည်ကြည်ဝါဝါရှောက်နိုင်ကြပြီးတော့ မဂ္ဂင်7ပါးရှင်တရားတွေဝိဝိတ္တနာမှာအမြဲမပြတ်ဖြစ်ပွားစေခြင်းအပြင်မဖြစ်ပွားလို့ဖြစ်ခွင့်ရှိတဲ့ကိလေသာအရှိတွေကိုတဖြည်းဖြည်း6ခန်း6ခန်းအောင်လုပ်ပြီးတော့ကာမဥပါကဝဒီကိုသင်ကိုရှင်ရဲ့3ပါးစိတ်ခံနိုင်မလားပြအောင်စူးစမ်းပြီးတော့နောက်ဆုံးအရိယာမဖြစ်ပေါ်ပြီးတော့တန်တရားကိုတတ်နိုင်လောက်တဲ့ဒီစူးစမ်းပွားများအားထုတ်နိုင်ကြပါစေ။